ကျေးဇူးရှင်မဟာဗောဓိမံဆရာတော်ဘုရားကြီးလက်တလူသာသနာပြုစခန်းအပတ်စဉ်လေးတရားစခန်းပွဲ၌73ရက်4လ69ခုနှစ်တွင်ဟောကြားတော်မူသောတရားတော်မနေ့ကလည်းသစ္စာကြောင့်ပြောခဲ့တာနော်မှန်ပါဗျာသစ္စာဖြစ်ရာကပါပြီဆိုတာဒုက္ခပြောတာတဲ့ဟဲ့မှန်ပါဗျာတို့ကိုရှိတဲ့ဥပပတ္တိဘဝခေါ်တာပေါ့လက်ရှိဘဝလေးဟင်ဇာတိစာကလေးကဖြစ်ခဲ့တဲ့ဒုက္ခတွေပဲ ဟုတ်ခလားမှန်ပါဗျာပြီးတော့တစ္ဆာချစ်ရာကသာတယ်သမုဒိယကထင်တယ်မှန်ပါဗျာဟင်ဒါကတော့အတိတ်နဲ့ဆိုင်တယ်တင်မလားမှန်ပါဗျာအတိတ်ကဒီလူဘဝကိုညှိုလင့်ခဲ့လို့ဆောင်စားခဲ့လို့ဟင်လူစုကိုရည်၍ပြုခဲ့တဲ့ကုသိုလ်ကြောင့်ဟုတ်ကလားဗျာအဲအတိတ်နဲ့ပြောရင်တော့သမုဒိယကရှိဒုက္ခကနောက်ပေါ့လေ ဒုက္ခလက်ရှိနဲ့ပြောရင်တော့ဒုက္ခပါရှိသမုဒယကနောက်ဗျာဟင်ဟင်ကိုဘဝကြီးရောက်လာတော့အဲရလာတဲ့ဘဝကိုငါကိုငါဟာငါဥစ္စာဆိုတဲ့သက်ခါရဒိဋ္ဌိနဲ့တကွဆွဲလာနေတယ်အဲဆွဲမတဲ့အတွက်သူ့ဘောကိုခင်မင်လို့ဟင်ဒုက္ခခံရပြီဟုတ်ဗျာအဲ့တော့ဒီခန္ဓာဒုက္ခရောက်နေတော့ ကိုယ်ခန္ဓာဒုက္ခရောက်တာကြည့်ရကြသလားကြည့်ရပါဘူးအဲ့တော့သူလိုချင်တဲ့အာယုန်တွေသူရှာပေးရတယ်ဗျဟင်သူပြောအောင်လဲအာယုန်နဲ့မွေးမြူပေးရတယ်ဗျဟင်ဟင်သူကြိုက်တာလေးတွေအမျိုးမျိုးရှာပေးရတယ်ဗျဟင်ဟုတ်ကလားဟိဒီလိုဆိုတော့ဘဝဒုက္ခမင်း၍ဘဝသမှုရာဟောဖြစ်ဘူးလားဖြစ်ပါပါဗျာအဲဘဝဒုက္ခကိုမင်း၍ကာမသမှုရာဟောဖြစ်ပါပါဗျာဟင် တခါဘဝသမှုရိယာမြည်၍ကာမဒုက္ခရောအေးဖြစ်လာကြဗျာဟုတ်ကလားအဲ့တော့တို့အင်းအတိတ်ကပြောရင်တော့ဒီဘဝကိုตายာတောင်းတတဲ့ကုသိုလ်ပြုခဲ့တယ်ဟုတ်ကလားဒီလူဘဝရအောင်ဆိုကောင်းမှုထင်တယ်ဟဲ့မကောင်းဆိုးမှုနဲ့ရနိုင်ဘူးလေကောင်းမှုအဲ့ဒီတုန်းက ဒီဘဝရောက်ရင်ဒီလိုဖြစ်နေမယ်လို့ तू သိသလားမသိပါဘူးဗျာဟဲ့အဲ့ဒီအဝိဇ္ဇာလည်းပါတယ်ဗျဟုတ်ကလားဗျာဟင်ပြီးတော့လက်ရှိ तू ပြုတ်နေတဲ့ကောင်းမှုဘောကဖြစ်ပြမြင်လားမမြင်ပါဘူးဗျာအဲဒီမှာလည်းအဝိဇ္ဇာပါတယ်ဗျာဟင်အဲ့တော့အဝိဇ္ဇာနဲ့ပုညာပိသင်္ခါရလုပ်ခဲ့တယ်ဟုတ်ကလားဗျာအဲပုညာပိသင်္ခါရလုပ်တဲ့နေရာအဲတို့ဟောကောင်းပြောကောင်းလို့ဖြစ်စေ သုတကိုကြားဘူးခဲ့တဲ့အတိုင်းဖြစ်စေဒီကုသိုလ်ကတော့လူဘဝနတ်ဘဝမလွဲတော့ဘူးလို့မျောတဲ့တဏှာလည်းပါမှာပါပါဘုရားသူလည်းပါမှာပဲဟင်အဲဒါလည်းပါတာပဲအဲတော့လူဘဝနတ်ဘဝကိုစွဲလာတဲ့ဥပါဒံရောရာပါပါဘုရားအဲဒါလည်းပါမှာပဲအဲတော့တို့အတိတ်ကပြောရင်တော့အဝိဇ္ဇာကောင်းဆောင်တဏှာနောက်လိုက်တာလက်ရှိနဲ့ပြောရင်တော့တဏှာကောင်းဆောင်အဝိဇ္ဇာနောက်လိုက်တာ ဘာကြိုက်ကြိုက်ကြိုက်နေမသိလေပဲဗျာဟင်အကြိုက်ကြီးလေးဘာမှမသိလေပဲဗျာဟုတ်ကလားအဲ့တော့တို့အတိတ်နဲ့ပြောကြစို့အတိတ်နဲ့ပြောလို့ရှိရင်တော့အာဝိဇ္ဇာနဲ့တဏှာသူဒွေးမူလာခေါ်တယ်ဟဲ့သူတို့နှစ်ခုပဲထင်တယ်ဟဲ့ဟင်ဟောပြစ္ဆုတ်ပံနဲ့ပြောရင်လည်းတော့တဏှာနဲ့အာဝိဇ္ဇာကြောင်းမြန်လာရင်ရှိတာပါပဲဟုတ်ကလားအတိတ်နဲ့ပြောရင်တော့အာဝိဇ္ဇာနဲ့တဏှာဟဲ့အဲ့တော့တို့ကိုမွေးထုတ်လိုက်တဲ့မိဘဘသူတွေတော့ဟဲ့ အာဝိဇ္ဇာနဲ့တဏှာအဲ့ဒါဒုနိပါတိလို့မှတ်ခဲ့ဟုတ်ကလားဟင်အာဝိဇ္ဇာနဲ့တဏှာကယောဂီတို့ကိုမွေးထုတ်လိုက်တယ်ဟုတ်ကလားဗျာအတိတ်ကအတိတ်ကအတိတ်ကသူ့မိ၍ဟင်တို့ဖြစ်ခဲ့ကြသည်ဘဝရတာထင်တယ်ဟဲ့အဲ့တော့ရလာတဲ့ဘဝသည်အာဝိဇ္ဇာနဲ့တဏှာမိဘနှစ်ပါးကမွေးထုတ်လိုက်သည်ဟုတ်ကလားဗျာအဲ့တော့ဒီဘဝရလာတော့ဒီဘဝမှာပါတော့ဟိတ် အထီနဲ့အတိထက်ဒါတစ်ခုပဲထင်ပိုသေးလားအထီနဲ့အတိတဲ့သုံးခုပဲဟုတ်ကလားဟင်ထီတာလေးနဲ့တိတာလေးဟောယုံနာနှစ်ပါးဟုတ်ကလားအဲ့တော့ထီတာကတို့ဘာတိတော့မသိပါဘူးဗျာတိတာကဘာထီလို့ရသတော့မရပါဘူးဗျာဒါရင်ထီတာလေးကဘာမှမသိတော့အကန်းထင်တယ်ဟဲ့ဟင် သိတာလေးကလည်းဘာမှထိလို့မရတော့အကျိုးထင်ဟိအဲ့တော့မိဘနှစ်ပါးကမွေးတာတယောက်ထဲလားအမွာဘူးလားအမွာဘူးအမွာဘူးအမွာဘူးဟင်အမွာဘူးလေးကလည်းအကောင်းလေးနှစ်ယောက်ဟိဟုတ်ပါဘူးပါလေးတွေတော့ဟုတ်ကလားဟဲ့ဟင်အကန်းလေးနဲ့အကျိုးလေးဟုတ်ကလားဟင်တို့ယုတ်ကြီးကလည်းဘာမှမသိဘူးရဟင်ဘာမှမသိဘူးရဟုတ်ကလား သိတဲ့နာကြတော့လဲဘာမှဝင်လုံးလို့ရအောင်ရဟုတ်ကလားအဲ့တော့အကျိုးလေးပြဟိုဘက်ကဒီဘက်ကအကန်းလေးပြအမွာဘူးမွေးထားဟင်မွားမွေးထုတ်လိုက်တယ်ဟုတ်ကလားအဲ့တော့မွေးထုတ်လိုက်တော့ဒီအမွာဘူးလေးကိုထိမ့်ဖို့ရာအတွက်တို့ပါတော့ငါဆွဲဆိုတဲ့သွဲစိတ်ကလေးထင်လိုက်အဲ့ဒါကအဝိဇ္ဇာတဏှာကခမားတို့သူ့သားလေးနှစ်ယောက်ကိုထိမ့်ဖို့ အသေးကငားထားတာဟင်ငါကငားတယ်အဆွဲထင်တာလေလေဟင်ငါကငါထင်းပြီးတို့ယူရနေရတာထင်တယ်အဲ့တော့တို့ဒီဆိုဆွဲစိတ်ကလေးကဘာတော့ဟိအထင်းတော်အထင်းတော်ကဘာတော့ဟိအသေးကံတင်တယ်အာဝိသဒနာခိုင်းတဲ့အတိုင်းတို့လုပ်ပြရပါထင်သလားဆွဲစိတ်ကလေးကလေဟင်အဲ့တော့ဒီအထီးနဲ့ဒီလေးတို့ဒါလေးထိမ့်ပေးနေရတာထင်တယ်အသေးကံဆိုတော့ အဝိဇ္ဇာနဲ့တဏှာခိုင်းနာသေးတာကိုနာခံပြီးလုပ်ရသူလို့ပဲပါပြန်လို့ရမှာအတိကံဆိုခင်ဗျားတို့နားထောင်ကောင်းနေတယ်မှာဟုတ်နားထောင်ကောင်းဟင်ဟင်အဝိဇ္ဇာနဲ့တဏှာတခင်ခေါ်မှာပေါ့လေဟုတ်ကလားတို့သူသားလေးနှစ်ယောက်ကိုထိမ့်ဖို့ဟုတ်ကလားရဲ့တောင်းလျှောက်ဖို့ဟုတ်ကလားအမှားဘူးလေးကိုထိမ့်သိမ့်ဖို့တောင်းလျှောက်ဖို့သူတို့ဟိုသူကဟင်ငှားထားတာတယ်နဲ့ဟဲ့ ဟင်အဲ့တော့သူတို့ခိုင်းနာသေးတာတခင်ခိုင်းနာသေးတာခံရလို့ဟောဒီသွဲသိကလေးကတော့ပါတယ်တော့ညာအသေးကဒိုင်းယောဂီတို့ကပါတော့ဟုတ်ကလားဟင်သင်ရွာရောက်တော့ပဲလို့ပြောဘယ်လူရွာရောက်တော့ဘယ်လူပြောတော့အသေးကန်းကြီးပါအသေးကန်းကြီးပါလို့ပြောတာဟင်ဟင်အဲဟိုကျုပ်ကအလုပ်ဘိုင်ချင်းမှာ ကျုပ်ကဟိုဘာပိုင်ချင်းမညာပိုင်ချင်းမနဲ့အဲ့လိုပြောထင်တယ်အင်းပိုင်ချင်းဟုတ်လို့လားခင်ဗျာမဟုတ်ပါဘူးဘာတော့တိုင်းဒီကပြန်တော့ပဲလို့ပြောဟင်ဘယ်လိုပြောမလို့ဘာဖြစ်လို့တော့များဟာအာလို့ကြောမဟိလေဒီဒီချမ်းဟောလို့လာပဲနှံ့ပုတ်ဆမ်းမဟင်ဟင်အဲ့တော့ဒီကံကအာဝိဒတနာခိုင်းတာတို့တော့ဟုတ်ခလား အဲ့တော့ तू မွေးတာတွေကအဲတယောက်ကအကျိုးထင်တယ်ဟိအဲတယောက်ကအကန့်ထင်တယ်ဟိဟင်အကန့်ကလည်းဘာမသိဘာမြင်ဟုတ်ကလားဟင်ဟင်ဟိုယုတ်ကဘာမြင်တော့ဟိဟင်အကျိုးကတော့သိတာတော့ဘာလုပ်နိုင်တော့အဲ့တော့အကန့်လေးကတော့အင်းအဝိဇ္ဇာဆိုတဲ့ဖေးတူလေးထင်တယ်ဟိဖေးတူလေးဗျအကန့်လေးဘာသိအဝိဇ္ဇာဟောဘာသိ ဖေးအေးသူလေးတင်တယ်ဒူးတာလားဟာဟုတ်ကလားဟေးဟေးအဲ့တို့ဒီတိဆိုတာလေးကအကျိုးလေးတင်တယ်ဟိတို့အကျိုးတာကျိုးတာဗျတိဆိုတာတဲ့မှာခံစားပြီးမှပါပြီးကြောင်ညာဆိုင်ပြီးသုံးဖြာပြီးဒါနဲ့တင်တယ်ဟိအဲ့တော့သူကလည်းဟိုဘာမှမလုပ်နိုင်လေဟိုဟာပူဇာတရားပူဇာရှောက်ပူဇာလေးတင်တယ်ဟဲ့သူကလည်းမအီတူလေးနဲ့တူ ဟုတ်လားဟင်အဟိုဘက်ကလည်းဟိုအဝိဇ္ဇာတူတာလေရုပ်ကလည်းဟင်းမအမိအဝိဇ္ဇာရောဘာတူအဲသူကဖိအေးတူလေတို့တယ်ဒီဥတိဓာလေးကြတော့လဲဟိုသတ်သတ်ဒီသတ်သတ်နဲ့ဟိုဟာခံစားခြင်းဒီဟာခံစားခြင်းဟိုဟာပူဇာဒီဟာပူဇာနဲ့ဟုတ်သူကမအေးတူလေးနဲ့တူတယ်ထင်တယ်သေးသေးချာချာကြည့်လေဟုတ်ကလားဟေးဟေးတူရလားဗျာသူပြောလို့ထင်တယ်ဟဲ့ ဟင်အဲမိဘတစ်ပါးကမွေးထားတာဟိုမိသွေးပါသူနဲ့ဖာသွေးပါသူနှစ်ယောက်ဗျာဟင်မွာဘူးလေးရလဲဟင်ဟိုအမိသွေးကြီးလည်းဟုတ်ဘူးဗျာဖာသွေးကြီးလည်းဟုတ်ဘူးဗျာဟင်အမိသွေးပါသူနဲ့ဖာသွေးပါသူနှစ်ယောက်ဗျာအဲ့ဒါကြီးကိုတို့ကငါကိုထင်းတဲ့အဆွဲကလိုက်ပြီးထိန်နေရဟင်အဲ့တော့ဟိုတို့ပါတော့ဟဲ့ဟင်ဟင်ဟိုအကျိုးကြတော့ဆော့အကန့်ကြတော့ မော်ဟေးဟုတ်ဟဲ့ဟွန်းကြက်တက်ကြိုလေးပေါ့လေဟဲ့ဟင်ဟင်သူကလည်းတော်နေဟိုဟိုဟာတောင်းတပြာတောင်းတတောင်းတမှာပဲဟင်တီလေးရလည်းလေအဲ့တော့တို့ဒီနေရာမှာဒုက္ခသစ္စာရဲ့လက္ခဏာဆိုတာရှိသေးဗျာဒုက္ခသစ္စာဟာတဲ့ပိရဏထောဟောဟင်နှိစ္စဖြက်စီးတတ်သောသဘောလေးဆိုရှိတယ်ဒုက္ခဆိုတာလေဒု မကောင်းတဲ့ပြင်ခတုရှူတာလေမှန်ပါဗျာဟုတ်ကလားဟင်ဒုက္ခဆိုတာဒုကတပုခကတပုသူကလည်းဒီတိုင်းပါပဲသူကောင်းကောင်းလေးနဲ့ခကတုရှူတာလေမှန်ပါဗျာအဲ့တော့သူလည်းတုရှူတာတော့ပြက်ပြီးဖြက်ပြီးတာပဲမဟုတ်ဘူးလားအဲကောင်းကောင်းလေးနဲ့အကြိုက်ပြီးဖြက်ပြီးတာကိုပြောတာဟင်ဥပိ္ပခာဆိုတာတော့အင်းမတိပတာလေးနဲ့ဟင်ကပ်ပြီးဖြက်ပြီးတာအဲ့တော့ဒီသုံးခုလုံးကတော့ဖြက်ပြီးကြတာကြီးတဲ့ထင်တယ်ဟဲ့ဟုတ်ကလားဟဲ့ အဲ့တော့ဖြစ်ပြီးရင်ဒါအဲ့ဒီနည်းနဲ့တို့နှိမ့်ဆက်နေတာပိလနာထောဟောဒုက္ခမှာအင်းနှိမ့်ဆက်တတ်တဲ့သဘောလေးရှိတယ်တဲ့ဟုတ်ကလားပြီးတော့သင်္ကတာထောဆိုတာသူပြုပြင်ပေးရတဲ့သဘောလေးရှိဟုတ်ကလားပြီးတော့တဏ္ဍပါထောတယ်တို့ပူပန်တတ်သောသဘောလေးသူရှိတယ်တဲ့ဟင်ဟင်ဟင်ငါအမြဲတမ်းအပူနေရတာထင်တယ်ဟဲ့ပြီးတဲ့နေ့မှာရှိသေးလို့လားဒုက္ခနေသက်ထားတာလေဟုတ်ကလား ပြီးတော့ဝိပရိနာမထောတဲ့ဟင်ဖောက်ပြန်တတ်သောသဘောလေးရှိတယ်တဲ့ဒုက္ခမှာပဲဒီလက္ခဏာလေးချက်နဲ့ဟင်ဒုက္ခပြီးမယ်ခုနကအကျိုးလေးနဲ့ကံလေးကတို့ကိုယောဂီတို့ကိုအစီကံတို့ကိုဟုတ်ကလားဟင်အစီကံတို့ဟိုခံဖို့သာပြင်ထားဟင်အစီခံဆိုတာကိုဗျအဲမိဘနှစ်ပါးစီတာခံရမှာလားကလေးနှစ်ယောက်စီတာရောမခံဘူးလားအဲမိဘနှစ်ပါးစီတာခံရတယ်လို့ကလေးနှစ်ယောက်စီတာလည်း အဲအဖေကလည်းခါလိမ့်မနော်ဟင်သူကတော့ဒီလေးချက်နဲ့ညီအောင်နှိမ့်ဆက်ပြမယ်တဲ့ဗျာဟုတ်ကလားဗျာဟင်အဲ့တော့သူဟိုဟွာတယ်နဲ့ဟိအကျိုးလေးလားဟိတိတိတိဟင်သူကမြင်တာမြင်တာဘာမှမဟိုသူကိုယ်တိုင်ဘာလုပ်နိုင်မင်းနဲ့အကျိုးနဲ့ဘာထူးတော့အကျိုးပဲဟုတ်ကလားဟင်မအိတ်ဘူးလေးမအိတ်ဘူးလေးဟင်သူကဟိုစားစားဒီစားစား ခံစားလဲခံစားခြင်းထင်တယ်ဟဲ့ဟင်ခံစားတယ်မှတ်သားတယ်အဲဒါလေးခံစားရင်းကဒါမကြိုက်သေးပါဘူးဟိုဟာလေးရှာပေးစမ်းပါဆိုတော့ဟောအစီခံကြီးကဘယ်လိုတော့ဟဲ့ဟင်ဒါလေးတောင်းမဲ့ဒီတစ်ခါနဲ့မကျင်နာပါဘူးခဏခဏဆိုရင်ဟောအဲခဏခဏကျွတ်တို့လုပ်ပြရတယ်အစီခံကြီးတွေအစီခံကြီးတွေဟင်ဟင်သူပူဇာဘယ်လောက်တင်တယ်ဟဲ့ဟင်တခုတည်းကိုလည်းခဏခဏတင်တယ်တော့မဟုတ်ဒီတခုတည်းမှသူ အားရတော့ရင်ဓာပိဓာဓာပိဓာဒီလိုကမပူစားဘူးလားပူစားပါဘူးဟုတ်ကလားတခါတို့သူကအဆင်းဆိုအဆင်းမှလည်းတခုတည်းဆိုတခုတည်းကိုခဏခဏဟောဖြစ်နိုင်မလားဖြစ်နိုင်ပါဘူးဒါမှမဟုတ်အဆင်းဒီတခုပြီးလို့ချင်းဟိုဟာဟိုဟာဟိုဟာဟိုဟာဒီလိုကောင်းဖြစ်နိုင်မလားဖြစ်နိုင်ပါဘူးလိုက်ဒီဟိုတို့ပါတော့ဟဲ့ဟိုပန်းကြုံကိုလိပ်ပြဝဲနေတယ်လို့ထင်တယ်ဟာဟင်တခုပြီးတခုထင်နေလားဟင်သူကလည်းပူစားတယ်တောင်းတတယ်ဟုတ်ကလားအစီကံတို့က ဟေ့နင်ခိုင်းနေမလို့ဘူးလို့ပြောရဲလားမပြောရပါဘူးဗျာဟင်သခင်ရှိတယ်တော့ဟင်ပြောဟိုကသခင်ကအလုပ်ဖြုတ်ပြမယ်ခင်ဗျာဟင်ဟင်ဟင်ကြံပြောရဲလားကလေးမယောက်ကိုအဲကလေးမယောက်ကအမေနဲ့ဖေပြန်တိုင်မနဲ့လို့ဟိုဟင်တန်ပြောရဲဘူးပေါ့ဟာဟုတ်ကလားအခဏတော့မေဟိုဟိုသခင်ကိုဒီလောက်ကြောက်ရသလားကြောက်ပါပါဟာဟုတ်ဟင် ကြောက်ရသလားအဲဗျာအဲ့တော့ဟိုအဲအဆင်းလေးဖန်တရားတည်အောင်လုပ်လို့သူ့စိတ်ကအာတာမပြေသေးရင်အတန်ပဲခေါ်ဟင်အဆင်းနဲ့ကြည့်လို့အာမရလို့အတန်ပဲလိုက်ဦးမှာပဲအတန်နဲ့တတန်ကိုခဏခဏဒါပူဇာရင်ရော အစီကံကလုံပြရဘူးလားအဲ့တော့ဒီအတန်တတန်နဲ့ကို အာမရတော့လို့ဟိုတန်ဟိုတန်ဟိုတန်ဟိုတန်ဆိုရင်ရောအဲအဲ့တော့အဆင်းအတန်နဲ့အာမရလို့အနံ့ထီအောင်ပူဇာတော့ဟောနိုင်ပါ အဲဒါတဏှကိုခဏခဏအဲဒါအာမရတော့ဘူးဟိုနဟိုနဟိုနဆိုရင်ဟောဟုတ်ကလားဟုတ်ကလားသူပြောလို့နေမှာပါဟင်ဒါကြားဘူးနာဝါနဲ့ခင်ဗျားတို့ဖြေနေတာပါဘယ်လိုမဟုတ်တာတော့တကယ်ကိုအဲ့ဘယ်သူတို့ဟာလောက်ကြောမယ်လက်မပါဘူးလားအာလက်လက်ပါတာပဲလားဟင် အာသွားစားဗျာလက်ခါတဲ့ဟိုအဲအဆင်းလည်းသူကြည်ပြီးပြီးအတန်းလည်းနားထောင်ပြီးပြီးအနှံ့လည်းနှံ့ပြီးပြီးဟုတ်ကလားဟင်သူ့ရတာလေးကိုအဲစားခြင်းလာပါတယ်ဖြစ်လာရင်တော့သူသာရင်တော့အဲ့တော့ဒီတစ်ခုကိုသူ့ရှာအကျိုးရဗျာနဲ့အဖေခံတို့ကအဖေခံကဘယ်သူတော့ခဏတော့အဖေခံလားမဖြစ်နိုင်ပါဘူးဗျာဟုတ် ဘသူကခင်ဗျားတို့အစီခံခံဘသူဘေးမိမကများသူတို့ခံပါလိမ့်လို့လောကရောမဲအာအာလောကရောမဲအေဟုတ်ကလားဟဲ့ဟင်ဟင်လာပြီလာပြီလက်ထုတ်လာပြီလက်ထုတ်လာပြီလက်ကားတော့အခုခံလိုက်တယ်ခံလိုက်တယ်အဲ့တော့အတိတ်တုန်းကသူကဖိုးခရလာတကုံးအဲ့ဒီတုန်းကဆရာယူလာတာလေးနဲ့ခက်တာလေးနဲ့တို့လုပ်ရတယ်ဟင်ဟုတ်ကလားဗျာအဲ့တော့ဒီအရာသာလေးကိုတစ်ခုကို သုံးလို့သူကကြိုက်တယ်ဆိုတော့တော်ပြီလို့ပြောသလားမပြောပါဘူးဟင်သူကြိုက်ကြပါပြီလေဟင်အဲတခါပြီးတခါတခါပြီးတခါတခါပြီးတခါတင်တယ်ဟုတ်ကလားဟင်ဟိုကြိုက်လို့ရှာပေးလေလေသူသားလေလေပူကြိုက်လေလေနဲ့တခါဒါတစ်ခုပြီးတစ်ခုနေမှာတခါပြီးတခါနေမှာအဲ့တော့ဒီတစ်ခုအရာပါကိုအာရတော့တော်ပြီလို့ခေါင်းခါမှာမခါပါဘူးဗျာဟင်ဟိုတစ်ခုဟိုတစ်ခုဟိုတစ်ခုဟိုတစ်ခုအလောင်းမှတင်တယ်ဟဲ့ဟုတ်ကလား အဲ့တော့အခင်းလည်းရှားပြီးပြီဟုတ်ခလားဟင်သူတို့ပြောအောင်လို့ဟုတ်ခလားဟင်ဟုတ်ခလားသူတို့ပြောရွှင်အောင်ချမ်းမြေအောင်လို့ရှားပြီးပြီအတန်လည်းရှားပြီးပြီအနံလည်းရှားပြီးပြီဟုတ်ခလားအရသာလည်းရှားပြီးပြီအားရသလားသူအဲ့တော့အတွေ့အထိတွေ့ရမဆိုတော့ဟုတ်ဟာဟုတ်ပူဇာမဟောတော့ဟင်လုတ်ပေးသလောက်တောင်းမှာဟင်တောင်းသလောက်လုတ်ပေးရင် လုတ်ပေးသလောက်တောင်းမှာဟင်ဟင်ဟုတ်ကလားတောင်းသလောက်ဟုတ်ကလားလုတ်ပေးနေရင်လုတ်ပေးသလောက်တောင်းမှာဟုတ်ကလားဘာတော့ခမအဲဟိုမောလို့ညကိုမတတ်နိုင်တော့ဘူးဟဲဆိုခွေအိတ်ထားတောင်းထိုင်ဆောင်နေဒီမနဲ့ကြဆက်ခိုင်းဖို့ဟင်မနဲ့ဆက်ခိုင်းဖို့ဟုတ်ကလားဟဲ့တွေ့တွေ့ခိုင်းပါပဲအဲ့တော့တွေ့လဲဒါကိုသူအကြိုက်ကြသွားရင် တခါနဲ့တော်ပြီခေါင်းရမလားဟိမရပါဘူးဗျာဟင်တခါပြီးတခါတခါပြီးတခါတခါပြီးတခါမှာဟုတ်ကလားအဲ့တော့ဒီဟာကိုခံစားလို့သူအာယုံညောင်းသွားရင်ဟိုဟာဟိုဟာဟိုဟာဟိုဟာသွားမှတင်တယ်ဟိဟင်ဘယ်တော့ဆုံးမလို့သူပူတာဘယ်လောက်လုပ်ရင်ဟင်ဟင်ဘယ်တော့စီကံလို့ဘယ်လိုနေမလို့ချမ်းသာမနော်တော်တော်ချမ်းသာမှာခိုး ဒါလောက်ချမ်းသာတာပါရှိမလို့ဟင်ဟုတ်ပါလေအစီကံကလည်းအစီကံမဟုတ်ဘူးပါတော့ဟိုကလေးကိုထမင်းခွန်းနဲ့ဟိုမုံကျွေးတဲ့အမေလိုထင်တယ်ဟဲ့ဟင်ကလေးထမင်းခွန်းနဲ့အမေလည်းသူနေနေစားပြီးသူဟိုကလေးနေနေချီသူနေနေစားကလေးနေနေချီဟုတ်ကလားဟုတ်ကလားကလေးယူလို့ဖို့ထမင်းတော့အိုးကိုဟုတ်အစီကံကလည်းပူဆိုးမှာကလေးကပြီးစားဟုတ်ကလား ကလေးကလည်းဒီလိုအစေခံပြီးပြီးဒီဆိုးသလိုအစေခံကလည်းကလေးနီဟာဒါရင်လည်းကလေးဆိုးလို့အစေခံဆိုတာလားအစေခံဆိုးလို့ကလေးဆိုတာလားအေးရတယ်ဆိုးဆိုးအစေခံကလည်းဆိုးဆိုးဘယ်နဲ့တော့ဖြစ်သွားတော့ဟင်ဒီလိုဆိုအစေခံလောကတော့တော်တော်ချမ်းသာမှာဟိုကလေးမိပြီးသားတော့မရတာဘာလို့မချမ်းသာ သူပူဇာလို့တာခုဘာလို့စားနေရတာသူပူဇာပေးလို့ကျွတ်တို့ဒီလိုစားနေရဟင်သူပူဇာပေးလို့ကျွတ်တို့ကြည်နေရတယ်နားထောင်နေရတယ်နားနေရတယ်စားနေရတယ်ထိနေရတယ်ဟိုစိတ်ကူးရင်နေရတယ်ဒါရင်စိတ်ကောင်းချမ်းသာမယ်ဟုတ်ပါမလားဗျာဟင်ဟိုနေ့ဖြင့်တော့ဆုံးရမယ်ခင်ဗျဟုတ်တပတ်ခါတော့ဆုံးရမယ်ခင်ဗျဟုတ်တလားပြည့်ဆုံးမှာပဲဟုတ်တစ်ထက်တော့ဆုံးမှာမဆုံးပါဘူးဗျာဟာ အာကဗျာပေတိတယ်လားဗျာဟင်အစီကံလည်းဒါနဲ့ပြောနေတာဟုတ်ရဟင်အစီကံကလည်းဟိုဒီအိန္ဒိယကဘုသူတော်လေးပြောတယ်ဟင်တို့ဟာလားဟိုသာသနာဘကာလခေါ်တာပေါ့လေဖရာတဆူနဲ့တဆူကြကိုသာသနာဘခေါ်တာပေါ့ဟုတ်ကလားဟင်အဲ့ဒီမှာဟိုတထေးကြီးရဲ့တထေးလင်းအဲမကတော်ကြီးရဲ့ဟုတ်ကလားသားရဲ့ချွေးမရဲ့လေးဦးရှိတဲ့အိမ်မှာကျွန်းရှိ ဟုတ်ခလားအဲ့ကျိုးရှိတယ်အဲ့တော့ကျိုးရှိတော့ဟိုတို့ဟိုချုံပြောမယ်ဆိုလို့ရှိရင် ပေါ့ဗျာသူတို့ပြည့်စုံကဗုဒ္ဓလာတော့သူတို့ဟို9ရောက်စာချက်ထားတာလေးကိုဟုတ်ကလားအဖေကြီးသူကလှူလိုက်တယ်ဟင်ဟင်ပြည့်စုံကဗုဒ္ဓကိုလှူလိုက်တယ်သူသူသူဟိုဟာလေးပေါ့အပုံလေးပေါ့ဝေပုံညာလေးပေါ့လှူပြီးတောင်းတယ်တပြည့်တော်ဟုတ်ကလားဒီဖုံးလှူခြင်းကြောင့်မရှိသောစကားမလှသောစကား မဝဆိုတော့တကားနားမလေးတာမကြားသေးတာဖြစ်ရပါလို့ဤဟုတ်ကလားမှန်ပါဗျာဟောတော့သူကိုမဟုတ်ဘူးအဲ့ဒါကိုကြားဖို့မကြားချင်ဘူးမရှိစွာမကြားချင်ဘူးဆိုတာဆင်းရဲသားရက်ွက်တဲ့တပည့်တော်လူမဖြစ်ပြရပြင်နဲ့ပြောတာဟုတ်တယ်ဟင်ဟင်ဟုတ်ကလားမနာဆိုတော့စကားမကြားတော့အယုတ်ဆိုးတဲ့ရက်ွက်သူလူမဖြစ်ပြရပြင်နဲ့ပြောတာဟုတ်ကလားသူတွေမဟုတ်ဘူးတဲ့ဟုတ်ကလားအဲ့လိုကြားတဲ့ကိုကိုတယောက်တည်းဟိုရှိနေဒုက္ခရောက်မှာပေါ့ဟင်ကိုတယောက်တည်းချောနေဒုက္ခရောက်မှာပေါ့ဟင် ပြီးတော့မောင်ဝဆိုတဲ့စကားဟုတ်ခလားမောင်ဝတဲ့ရောက်ွက်တဲ့သူသွားနေကိုဘဒုက္ခရောက်မှာပေါ့ဟုတ်ခလားဒီဟာကိုသူဆက်တောင်းမယ်ဟုတ်ခလားဒါကတော့သူရိတ်ခါစုထင်တယ်ရိတ်ခါစုရိတ်ခါစုလေစုထင်တယ်တုံးဖို့ပတ်စုထင်တယ်အဲဒီသုံးခုကိုသူရပြီးရင်တဲ့အရှင်ဖခင်တို့ကြင့်တယ်လို့ကြင့်သိတယ်လို့သိရပါလို့ဒါပြတ်စုထင်တယ်ဟင်သာသနာ့ဘာဆိုဘယ်သူဘယ်သူလို့မပြောတတ်ကြတော့ ပြည့်စုံကာရှင်ဘုရားကျင့်လို့ကျင့်ရင်ရှင်ဘုရားပြည့်စုံလို့သိရပါတော့ဆိုတော့ဒါဟိုနိဗ္ဗာန်စုနဲ့ဘာထူးတော့ပြည့်စုံကာနိဗ္ဗာန်ရောက်နေပုဂ္ဂိုလ်ပဲမဟုတ်ဘူးလားဟဲ့မဲ့ဖိုးအာယုပြုရတဲ့ပုဂ္ဂိုလ်ပဲမဟုတ်ဘူးလားအဲ့လိုတော့ဟိုတတိယတော်ကျလဲအိုးသူတောင်ထူသေးတာဆိုပြီးဟောလို့ဒီစုပဲတောင်းဟုတ်ခလားဟိုးသားကလည်းဟိုးအိုကြီးချက်မတွေတောင်ထူသေးတာငါလည်းလူမယ်ဆိုသူ့ပုံသားလေးဟိုဟောလို့ဒီရက်ဒါတော့ဟုတ်ခလားဟိုချွေးမကလည်းဟိုသူတို့လုံးသူကြိုင်လူတွေတောင်လှူနိုင်နေတာငါအိမ်မနေလို့ဘာလို့လှူနိုင်မလို့လှူပြီးဒါပဲတောင်း အဲ့တော့သူ့အိမ်နေတဲ့ကျွန်ကလည်းဟိုအိုးသူတို့သခင်လေးတောင်းလှူနိုင်သေးတာငါလည်းလှူမယ်ဆိုလှူတယ်တောင်းတော့ကွဲသွားတယ်ဟင်းဒီလိုလှူပါခြင်းကြောင့်လည်းဒီတထေးကြီးတွေနဲ့ဘဝဆက်ဆက်မကွေးမကွာရရပါလို့ဤပေါင်းဆိုတော့ကျွန်စုကဟင်ဟင်ချောင်းတကူရဟင်တခင်စုကရှိရဆောင်ရတော့ပင်မန်းတဘောလားကျုံစုကနောက်ကလည်းမျောလိုက်ရတာချောင်းနေတယ်ဟိ ဟင်ကြောင်းမို့လားအာဝတခင်ကတော့ခေါင်းပူပါတော့ကြာဘာပြီးဘာလုပ်မယ်ဘာပြီးဘာလုပ်မယ်ဘာပြီးဘက်နဲ့ဘက်နဲ့ဘက်နဲ့ဘက်နဲ့ဟုတ်ခလားအဲဟိုဂျုံကတော့ခိုင်းတာလို့ယုံလေးထင်တယ်ဟင်အဲ့တော့ဘသူကချောင်းဟင်အဲ့တော့ချောင်းနာလူတိုင်းကြိုက်တယ်ဟင်တိုင်းဘာတဲ့ဘာတဲ့ဗျာကောင်းတယ်မဟုတ်ဘူးလားဂျုံစုချောင်းနဲ့ဘာမှမလို့ဘာလို့မလို့ ပြုံစုပဲနဲ့တော့ဟာလို့မလှုပ်တော့ဘူးလေဟာအချောင်းသမားတွေနဲ့တူတယ်ချောင်းနာပြောပါရှိတယ်ဒီစုပဲသူတို့ပညာနာနဲ့တူပါပဲဟင်အဒီစုပဲပညာနဲ့ထင်တယ်ဟာလို့ကြောခုနကချောင်းနေဆိုတော့ချောင်းနေဟင်လောကရောမဲခုမှခမဟင်ဒါနဲ့ဒီဘဝဘုရားလက်ထက်ကြတော့ဟိုမင်တကတို့ဟုတ်ကလားဟင်သာနာဘရုမတို့ ဟိုကသားကြတော့ဒနင်ဆရာတို့သူမနာတူကြီးတို့မဟုတ်လားဟင်ဟုတ်ကလားဟိအဲ့တော့ဟိုကကျုံစုတောင်းတဲ့အတိုင်းဒီဘဝတော့သူကပုံနာရလို့အဲ့ဒီအိမ်မှာကျုံလာဖြစ်တယ်တော့ကျုံစုတောင်းတာကိုဟင်တောင်းတာကိုရရဲသားနဲ့အဲ့တော့တို့အစီခံနေရဟောပဲနဲ့တော့ဟိအစီခံက6နေမဟုတ်ဘူးလား6နေဗျဟိုအဲသူတို့အစီခံပဲရှိနေတာပဲနဲ့တော့ဟင်ညှော့လိုက်လို့မဟုတ်ဘူးလားဟင်ညှော့လိုက်တာ6လို့မဟုတ်ဘူးလား ဟင်ချောင်းကြိုင်ဟုတ်ဗျာကဲဘယ်လိုတော့အစီအကံဆိုးကကိုကောင်းတယ်မဟုတ်ဟုတ်ကလားဗျာဟင်အဲ့တော့ဟောအစီအကံဖြစ်နေဗျာအဲတို့ခုလည်းအစီအကံဖြစ်နေတာတယ်ဟိခိုင်းတာလုံနေရတယ်ဟိုမျက်စိဟိုသူ့ကြည့်ကြတော့လေဟုတ်ကလားဟိဒါကအကျိုးလေးပူဇာတာလေဟုတ်ကလားဟင်အကန်းလေးကဟောတဲ့ဟုတ်ကလားဒေါ်နီချီတယ်ပြီးသားမအောင် စိုက်ပူပါလေထင်တယ်တော်နေသေးပါခြင်းလို့ဆိုတော့ဟောတော်တော့ဖာသေးဆိုတော့ဟောဟုတ်ကလားဟင်တော်နေထိုင်ရတာကနာလို့တဲ့ရပေးရဗျာရောရထားကြတော့ပူသေးဗျာဆိုတော့ရှောက်ပေးရရှောက်တော့လေညောင်းပြန်သေးဗျာထိုင်အိမ်ပြရ အဲ့တော့လေအဲဘယ်ဘက်ဆောင်တော့လဲပူလာပြီဗျာညဘက်ဆောင်တော့လဲကြာကြာကြီးမထားနဲ့ဗျာပလန်နာနာလဲကြောပူတယ်ဗျာဟေးအလကောင်းလို့လားတော်တော်ဟေးဟုတ်မကမ်းတော့မကမ်းဟေးဟုတ်ကလားအကောင်းမခိုင်းနေလို့ရှိသေးလားအကျိုးမခိုင်းနေနေရဟောမရှိပါဘူးဗျာ ဟင်အကျိုးနဲ့ကံဘလောက်ဒုက္ခပေးတော့ပေးပါဗျာဟင်အကျိုးနဲ့ကံဒုက္ခပေးတာကိုခမရတို့ကနာရခေါင်းမှန်းပြီလားမသိပါဘူးဘာဖြစ်လို့တော့လောကရောမယ်ပျော်နေလို့ပါဗျာဟင်ဟင်ဒါလေးမြောက်ကိုထိန်ရတာကိုသူတို့ပြောနေတာဟင်ဟင်ဟင်ဟင် အဲမသိသူကတော့ဒါသူကလေးနှစ်ကောင်ထင်တာဟုတ်တယ်မေဟုတ်လားသိသူကဒါဟိုမိဘနှစ်ပါးရဲ့ကလေးသူကဈေကံလို့သိတာမသိသူကတော့ပဲနဲ့တော့ဒါသူကလေးနှစ်ယောက်ထင်နေတာဟင်ထိန်ရတာဟင်ဟင်ညညကြတော့ပခက်ကလေးနှလုံးထင်တယ်ဟဲ့နင်ကဒီအိတ်နင်ကဒီအိတ်ညတော့ခွဲပေးရလားတွေ့သိလား ဟောမတွဲသိတယ်ဘာပြီးတော့ဘာမှမသိဘခက်ကလေးနှလုံးနဲ့သိရတာပေါ့ဗျာဟင်ဟင်သူမဆင်ကြီးသိမှမရှိတာဘဝင်သိရှိရောတာဟုတ်ကလားဗျအဲ့ဒီမှာသိရှိသေးလားမရှိပါဘူးအဲခွဲသိရအဲခွဲသိပြီမဲ့ဘယ်နဲ့တော့ဟိဟိအစီကံကတော့ကြောင်းညဆက်ရသေးတာထင်လားဟိဟိုသူကဟိုချင်းလေးကြလိုက်ရင်လွန့်ဆိုဟိအကံကအကံကဟုတ်ကလား ဟင်ဟင်အေးအိတ်တာနေတာဗျအဲတော်နေဒီဒီဘက်ရောက်ပူတော့ဟိုဘက်ဆောင်းပေးဟိုဘက်ပူတော့ဒီဘက်ဆောင်းပေးသူရအိတ်တာဗျအစီခံကလုတ်ပေးရတုံပဲဟင်အစီခံကိုဗျကလေးအိတ်တိုင်းအိတ်ရဲဘူးဗျဟင်အိတ်ရဲလားဟင်ညာလဲဟူဆောင်ဒီဆောင်ဟူပြောင်းဒီပြောင်းနဲ့လုတ်ပေးနေရတာပဲဟုတ်ကလားဗျဘယ်လောက်နှိမ့်ဆက်တော့ ဒီကလေးနှစ်ယောက်ကမတရားနှိပ်စက်တာဘာဖြစ်လို့တော့ဟင်ဟောမတရားနှိပ်စက်တာလည်းကြည်လန်းခင်ဗျာဘယ်ဘယ်လိုမျိုးများခင်ဗျာသူ့အဖို့ခယူထားရင်တော့ဒီလောက်တော့ခိုင်းမှာပေါ့ဟိုဒီလိုခိုင်းတာကိုလုပ်ဖို့ရလဲသူ့မိဘနှစ်ပါးကခင်ဗျာခါပေးထားတာမဟုတ်လားဟင်သူ့ခါယူထားတာကြီးဟုတ်ကလားဟဲ့ဒီလောက်တော့သူကလေးပဲဗျာကလေးကလည်းပဲနဲ့တော့ဆင်းရဲလာတာတထေးသားလား အဲ့တတိတာဟုတ်ကလားသူတို့အဲ့ဒီမိဘနှစ်ပါးပြည်စည်းရဟောဘာတော့ခွေးဖြစ်ဖို့ပြည်စည်းလည်းရှိနေတယ်ဝဲဖြစ်ဖို့ပြည်စည်းကောရှိပါတယ်အဲ့ငရဲဖြစ်ဖို့ပြည်စည်းကောရှိတယ်သူဟုတ်ဗျာအဲ့သိတာသူတို့ကဖြစ်ဖို့ပြည်စည်းကောအဲနတ်ဖြစ်ဖို့ပြည်စည်းကောရှိတယ်ဗျာလူဖြစ်ဖို့ပြည်စည်းကောရှိတယ်ဗျာဟောမွေဖြစ်ဖို့ငါဖြစ်ဖို့အစားသူ့မှာပြည်စည်းဆုံးရှိတဲ့ဗျာတထေကြီးထွေးထားကို သုံးမကုံသွဲမကုံဗျာဟင်ဘလောက်ထေးတော့ဟုတ်ကလားဂရေ80လားဂတိတရားလားဂတိတထောင်လားတိုင်မီလီယာနာလားဘီလီယာဟုတ်ကလားဗျာတိုက်ဘလောက်သေးတော့ပဲတထေးကြီးတွေကဟာဟုတ်ကလားဗျာအဲအဲ့လောက်သေးသလား သူ့သွားတစ်ထေးတစ်ထေးလို့ဘလောက်ထေးလို့ဆိုပစ္စည်းကိုရည်တွက်လို့မရတော့အောင်ကိုထေးသူ့ပစ္စည်းဘလောက်ဘလောက်လို့ခင်ဗျားတို့ရည်တွက်နိုင်လားဒီအရင်ရင်စုကြတာတွေကဘလောက်ဘလောက်တော့ဟုတ်ဒီဘဝမှာတင်ကိုဘလောက်တော့ဒီတနေ့မှာတင်ကိုမိတ်ချင်းတွင်ကိုတထေးကြီးပစ္စည်းဘလောက်တိုးလာအဝိဒါနဲ့တဏှာကြောင့်လေပစ္စည်းတွေပစ္စည်းတွေပုတ်ခလားဟင် အဲ့တော့တထေးကြီးမှာပစ္စည်းကုန်ရှိတယ်ခင်ဗျားတို့လိုချင်တာတောင်းလိုချင်တာတောင်းခွေးဖြစ်တယ်ရတယ်သူဟုတ်ဗျာဟုတ်ဩဒီဘာဆိုင်တော့များခင်ဗျာအဲ့တော့သူသူသိရှိတဲ့ပစ္စည်းမှမဟုတ်ဘဲနဲ့ဟုတ်လားဟိုသမှုလက်မှုကနေပါမထုတ်နိုင်ဘူးဟုတ်လားဗျာဒါပါထုတ်နိုင်တယ်ဒါသမှုလက်မှုမျိုးတော့ဒါပဲထုတ်နိုင်တယ်ဟုတ်လားနေပါထုတ်နိုင်တယ်မှာပဲအဲ့တော့တောင်းတောင်းနဲ့မဟုတ်တာတော့တောင်းတယ် ဟင်ဟင်အဲ့တော့ဒီဒီကိုဆုံးလို့ခင်ဗျားတို့မရောက်ဘူးငရဲပြီးလဲသူ့ပြောသွားကြပါဗျာကြောက်ဖူးကြတော့သွားချင်ရပြောတာပါဟင်တစ်စားကပြောတာပါဟင်ရောက်ကြလာပဲဟုတ်ကလားဟင်အဲ့တော့ဟိုခင်ဗျားတို့ငရဲပြီးသွားခြင်းသွားရအောင်ဆိုပြီးဟိုမကြေချမ်းစိတ်ဆိုတဲ့ဒေါသလေးအစီအတိုင်းလက်ထဲမရှိဘူးလားရှိပါတယ်ဗျာ အဲ့ဒါငရေဒီသွားဖို့သူပေးပြီးသားလက်မပေးပြီးသားပေးပြီးသားဟာဟာဒါမှမသွားကြမှာဘူးတဲ့ဒါရင်သူ့လက်မပြန်အားလိုက်ကြလားခင်ဗျားတို့အဲမကျေမကျေနဲ့တဲ့စိတ်လေမကျေချမ်းစိတ်လေနှလုံးမသားတဲ့စိတ်လေအားလိုက်ကြည့်ကြလားတစ်ခေတ်စီကိုပြန်အားလိုက်ကြလားခင်ဗျားတို့အဲ့ဒီသူပေးထားတဲ့လက်မှတ်ကိုဟင်အော်ဒီပိုင်တော့ပါတယ်ဘယ်တော့အမှားတို့များဟင်ဟင်ပြီးတော့ဟို ဟိုမြင်လာလေးကြားလာလေးကိုကလေးယူမဲ့ဖွဲ့သူကမလိုက်အဆွဲရအောင်မကြိုက်ဘူးလားကလေးယူမဲ့ဖွဲ့သူကလည်းထမနေတူအိုးကိုမနောသူလေးကြိုက်ပါပဲဟုတ်ကလားအဲ့တော့အဲ့ဒါကမင်းကွာတဲ့ဟိုပြိတ္တာစီကိုသွားဖို့ရော့ဒါလေးလည်းမလူလဲလူလဲယူထားဟုတ်ပြိတ္တာပြလည်းမခေါ်ရှိလားခင်ဗျာပြောပါမယ်ဟင်အဲ့ဒါဟောဒါနဲ့ငါတို့ပြိတ္တာဘုံသွားဖို့လည်းလက်မရပြီးသားရာဟင်တထေကြီးမျက်နှာနဲ့ဟင်ဟင် ဒါမှမဟုတ်အစီခံနေဒီလောက်ထိတောင်ကြွားတောင်ကြွားဖြစ်နေတယ်မဟုတ်ကဟုတ်ဘယ်လိုဗျာဟာထုလမတွေဟုတ်ကလားဗျာဟင်ဟင်ပြီးတော့ဟိုတို့ရွာတဲ့သုံးနေပေါ့ဟဲ့ဒါကကြက်ဒါကဝက်ဟုတ်ကလားဒါကတော့ငါဟိအဲဒါကတော့နွားဟိနဲ့ဟုတ်ကလားအဲနွားသေးလို့အသားဖြစ်တာတော့နွားပဲထင်တယ်ဟင်အသားချက်ပြီးလို့ဟင်းဖြစ်တာတော့နွားပဲထင်တယ်ဟုတ်ကလား အဲ့တော့အဲ့ဒီနွားဆွဲကနွားသေးဝက်ဆွဲကဝက်သေးကြက်ဆွဲကကြက်သေးဟုတ်ကလားအဲ့ဒါကလည်းဒီအမှားတိလို့ခေါ်တာပေါ့လေဒါလို့တော့မောဟတိပေါ့ဒါကလည်းတရိษံပြီးသွားဖို့လက်မတထေးကြီးတွေကတို့အစီကနေပေးမထားဘူးလားဟုတ်ကလားဟဲ့ဒီလက်မကဟောကြစ်ကြစ်ပေါအောင်ဆုတ်ထားတာမို့လားဟင်အချိန်ကြငါသွားအချိန်ကြငါသွားဟုတ်ကလားဒါမှမဟုတ်လည်းတထေးကြီးအားကိုးတာနဲ့တူပါ အမကြာပါအောင်လေတူတူပြောဟင်အမဒီကြောက်မဟိုမဒီကြောက်မကြောက်ဘူးတဲ့ခမကြီးဟင်ဟင်ဟင်အဲ့တော့လို့တို့နောက်သွားခြင်းသွားရအောင်ဆိုတတိပေးထားတဲ့လက်မှတ်တွေတူထဲမှာဟုတ်ကလားဟင်အထက်သွားတဲ့လက်မှတ်နဲ့အောက်သွားဖို့လက်မှတ်ဘယ်များများပေးထားတော့ဟုတ်ကလားဗျာဟင် အထက်လက်မရလို့ကြည်တာတော့ကနန်းကြောင့်လွဲတယ်ဗျဟင်လှူတာဟာသာတို့နတ်ပြည်သွားဖို့မဟုတ်လားဒါတော့ငါလှူတဲ့ဒိဋ္ဌိဟုတ်ကလားအဲကျက်သားနဲ့လှူတဲ့ဟောကျက်ဆွဲဟုတ်ကလားအဲနတ်တလူလှူတဲ့ဟောဌာနဆွဲဒေတာဆွဲပုဂ္ဂိုလ်ဆွဲဟုတ်ယူဟင်ဟုတ်ကလားဟဲ့အဲတော့ဟိုကျက်ဆွဲဒီကနေ့ငါလှူတဲ့ကျက်ဟင်းကကျက်သားဆိုပေါင်းမှကျက်တယ် ဟင်းအထက်ဖို့မထင်တာလက်မှအဲ့ဒါလဲအောက်လက်မှကြီးပြမသေးကြဘူးပြဟင်အထက်နဲ့အောက်ဟာဟုတ်ကလားဟင်ဟုတ်ကလားဘာမှမသိငံမဲ့ဘယ်ထက်သွားလိမ့်မလို့ဟုတ်ကလားတစ်ထေးဆိုရင်တော့ထက်သွားမှာပေါ့အစီရဏပဲနဲ့တော့အောက်တန်းသားလားထက်တန်းသားလားအဲအောက်တန်းသားဆိုတော့အောက်တန်းလူသွားပြီးသားဟောဗျာဘယ်လိုလုပ်ထက်တန်းတက်လို့ရမှာလဲတစ်ထေးမှဟုတ်ပဲဟင် ဟုတ်ကလားဗျာဒါမှမဟုတ်လည်းသူတို့အစီကံဘဝပြောတာနေမှာလက်မှတ်တရားတစ်ပုံတစ်ခေါင်းနဲ့အိုးချိန်မရွေးသွားလို့ရတယ်လက်မှတ်တရားလေဟင်မပြောတော့ပါဘူးဘာပြောလို့တော့မြတ်ဟင်အဲဒူပြောလို့သိတာပါဗျာခန္ဓာကခန္ဓာတွေကသိတာမဟုတ်သေးပဲနဲ့ဟင်ခန္ဓာတွေကသိမှကိုယ်ပိုင်သိဖြစ်မှာပေါ့အဲဒူပြောလို့သိတာအငှားသိပဲရှိသေးတယ်ဟင်အဲအငှားသိရတော့အငှားတို့နေဒီတစ်ခေတ် တော်လေးကြပိုင်ရှင်ကြအားမှာဟင်ကိုယ်ပိုင်မဟုတ်ဖ ೇನೆ ဟင်ကိုယ်ပိုင်ရအောင်လုပ်ကြည့်လေအဲ့တော့ဒီဒုက္ခလို့ခေါ်တဲ့ဒီတရားကဟုတ်ကလားဟင်တို့ကိုဘလောက်နှိပ်စက်တယ်ဆိုတာကြည်ပြီလနာထဆိုတာဟင်ဟုတ်ကလားတို့ဟိုစိတ်ကလည်းနှိပ်စက်တာပဲထင်တယ်ဟင်ဟိုကိုယ်ကောကိုယ်လည်းနှိပ်စက်တာစိတ်ကလည်းနှိပ်စက်တယ်တို့နှစ်ခုလုံးနှိပ်စက်ခံရတယ်ဟင်ပြန်လာကြပြန်ထင်တယ် အဲနှိစ္စခံရတယ်အဲ့တော့သူနှိစ္စတိုင်းလေတို့ကလိုက်ပြုပြင်ပေးနေရတယ်ထင်တယ်ဒီလိုဆိုသင်္ကတာထောဟောလိုက်ပြုပြင်ပေးနေရတယ်ထင်တယ်ဘာလို့သူဟိုသူနှိစ္စလို့ပြဲဟိုဟိုသူသားသူသမီးပြည့်ဖီးသွားခဲ့ရင်တထေးကြီးကသူမငေါ့မှာပေါ့ဟုတ်ကလားအဲ့တော့ဟိုဟိုအထိမ့်မတော်လို့ဒူးပြေဒူးပြေကြီးတိုင်ထားလို့သူမိဘလာရင်ဘယ်နဲ့လုပ်လို့ အဲ့တော့တို့ဖေးလူလိမ်လူပြရသလိုတင်္ကတပြုတ်ပြင်နေရတာထင်အမျိုးမျိုးဟုတ်ကလားဟဲ့ဟင်အမျိုးမျိုးကပြုတ်ပြင်ပြရဟုတ်လားပြုတ်ပြင်ပြနေရတဲ့ဘယ်ဆောင်ညာဆောင်အကုန်လုံးပေါ့ဗျာအချိန်ရှိသေးရဲ့ထင်မဟင်နေရောညရောတသက်လုံးလုံးဟုတ်ကလားဗျာပြုတ်ပြင်လည်းပေးနေရတယ်ဘယ်တော့ပြုတ်ပြင်ပေးပေးဟင်ပြုတ်ပြင်ထားတဲ့အတိုင်းနေသလား ဝိပရိနာမထောဆိုဖောက်ပြန်မလားအဖောက်ပြန်နေတာပဲဟုတ်ကလားဟင်ဒီလိုပြုတ်ပြင်ပြီးတော့ဟုတ်လို့ဟိုလိုပြုတ်ပြင်ပြီးတော့ဒီလိုဟုတ်ကလားဗျာအဲ့တော့ယောဂီတို့ရေချိုးတာဘာလို့ချိုးတာကောင်းလို့ချိုးတာလားမကောင်းလို့ချိုးတာရေချိုးတာမကောင်းဘူးလို့ဘူးရဲ့လို့ရေချိုးတာအေးအေးလေးကိုပါမကောင်းဘူးဟုတ်ဟိုရေချိုးတာကောင်းမကောင်းဟောမကောင်းမှဒီမှာချိုးကြနဲ့ကွာဟိုရေသက်မဖွင့်နဲ့တော့ ခြေလည်းကုန်းတာမကောင်းချိုးနေလာနေဖြစ်ငါပါဟင်လောကအာဒူဒူဒူဒူတဲ့ဟာလက်ဒီကနေ့လက်တံကြတော့လက်တံမပြောင်းပါလားဟင်ဟင်ဟင်ဟင်အဲ့တော့ရေချိုးတာကောင်းတယ်ဆိုတော့ဟုတ်ကလားဘာလို့ချိုးတော့မြစ်ပတ်လို့ပူလို့ချိုးတာဟင်ပူတော့သူသူဟာရံဖောက်ပြန်ဘူးလားအဲ့တော့စိတ်ကန်းကချိုးမရဘူးလား တဲ့ချိုးပြရလို့အေးတော့ကောမဖောက်ပြန်ဘူးလားပေပေနာပေရုပ်ပတိအိုနေနာပေရုပ်ပတိဟုတ်ကဲ့ပူလို့ရေချိုးပြီးအေးတော့လည်းဖောက်ပြန်တာဘယ်လောက်ပြင်ပြီးပြီးဝိပရိနာမှာထောဟုတ်ကဲ့ဘယ်လောက်ပဲသင်္ကတာထောနဲ့ပြုတ်ပြင်ပြီးနေရနေနေဖောက်ပြန်နေတာထင်တယ်ဟဲ့ဟုတ်ကဲ့လားဟင်စားတာကော ကောင်းလို့စားတာလားမကောင်းလို့စားတာလားဟင်အာလောကရောမယ် ဟင်ဟာလုတ်ကြောမယ်ခမရတို့အမျိုးမျိုးဟုတ်ကလားအဲ့တော့ဒီခါလုံလုံလို့သာရတာထင်တယ်သူတို့ပူဇာလို့ထင်တယ်ပူဇာလို့ကြွေးရတယ်အဲ့တော့ခါလုံလို့ကြွေးတော့စားလိုက်တော့အင့်သွားတော့ဟောသက်တာသလားဖောက်ပြန်တာပဲခါဖောက်ပြန်နဲ့အင့်ဖောက်ပြန်နှစ်ခုပဲရှိဟုတ်ကလားပြုတ်ပြင်ပေးလိုက်ဖောက်ပြန်နေတာကြီးတယ်ပဲဟုတ်ကလားဗျာ ဟင်ဒိုင်ဝိပရိနာမှာထောသွားတေဟူဒုက္ခရဲ့လက္ခဏာတွေမှာပါဘူးလားပါတဲ့တိုင်းကယောဂီတို့ခံရဘူးလားခံရရတာပဲဒီလိုနည်းနဲ့လည်းဒုက္ခနေရတယ်ဟုတ်ကလားဟိဟုတ်ကလားဘလောက်ပြုတ်ပြင်းပြုတ်ပြင်းဘလောက်လုံလုံမီးပူတဲ့ထင်းထူးမီးလောင်မီးချိန်တိုးမှာပဲရှိတာရောမလား အဲ့တော့မီးဝါးသလောက်ထင်းထိုးထင်းထိုးသလောက်မီးတောက်အဲ့တော့ဘယ်ချိန်များတို့ချမ်းသာလဲဒါရင်တန်တာပါထောဆိုတာအမြဲတမ်းပူပန်နေရတာထင်တယ်ဟုတ်ခလားဟင်ဟင်တို့အခုလူဘဝရောက်လာတယ်ဗျာဟုတ်ခလားဒီလိုဆိုအေးဖေးဖေးနေရလားမရပါဘူးနောင်သွားမဲ့ဘဝအတွက်ဟောဒီကနေပြီးတော့အိုးစိတ်ချပါတယ်ဆိုအေးဖေးဖေးပဲပေါ့ဟုတ်ခလား တို့လက်ရှိမှာကောမျက်ဖြင့်ငါအိုးချမ်းသာမှာပဲဆိုအေးသေးသေးနေနိုင်သလားမနေနိုင်ပါဘူးဟိုနောက်လာသေးချမ်းသာမှာပါပဲအဲဆိုပြီးအေးသေးသေးနေနိုင်သလားမနေနိုင်ပါဘူးဟုတ်ကဲ့အမြဲတမ်းစိတ်ကလည်းပူသားနေတယ်ထင်တယ်တခုပြီးတခုတခုပြီးတခုဘလောက်ဟိုပြည့်စုံနေနေဟုတ်ကလားလိုချင်တာလက်ခံထားသမျှဟုတ်ကလားအလိုဟာအလိုကြီးတဲ့နေမှာပစ္စည်းရှိလဲလိုးနေမှာပဲဟင်ရှိရှိမရှိရှိသူအလိုဟာလိုးနေမှာပဲ သူကအလိုလက်ခံထားတာကိုဗျာအပူလက်ခံထားတာမှမဟုတ်ပဲဟင်အဲ့တော့အမြဲတမ်းကြောင့်ရပိုက်နေရတာတယ်အဲ့တော့ဘယ်နဲ့ချမ်းပါတော့ဟင်ဟုတ်တို့အာနာယဘယင်ဖြစ်ရင်တော့ချမ်းသာတယ်တို့အာနာယဘယင်မဟုတ်ပေမဲ့ဟောပစ္စည်းရှိရင်ချမ်းသာနိုင်တယ်ခမရောကြည့်ဘူးလို့လားအာနာယဘူးလို့လားမဖြစ်နိုင်ပါဘူးဗျာခမရလည်းသူ့ဥတုနေရာကြောင့်ဘုရားတို့မဟုတ်ရန်တုတ်တာခမဟင် ဟိုတို့ဒါဟိုဒီဘဝမုန်နေမှာပါခွဲ့နတ်ပြည်ကြရင်တော့အေးဘယ်လိုလုပ်ဟိသမင်းချမ်းကြီးဘာတော့ရက်ခတ်သားရုံပဲတည်းချမ်းသာမယ်ချမ်းသာပါဘာပြောလို့ဟင်ဟင်ဟုတ်ကလားဟိုအမဝင်းနှကောင်ကတော့ဘယ်ရောက်ရောက်လိုက်ဘူးဒုက္ခဘေးမှာပဲလေဟိုကောင်နှကောင်နဲ့လိုက်သွားမှာမဟုတ်ဘူးလားဟင်နတ်ပြည်တဲ့တော့ဟိုကောင်နှကောင်ခင်ဗျားတို့ထိန်ရမှာအထိန်တော်ကြီးတွေအဖေကံကြီးတွေဟင် နော်အဲ့တော့နတ်ပြည်မို့ဟာတော့ထားပါတော့ခွဲတို့လူပြည်မို့ထားပါတော့ဩတောတဲနေတဲ့တောချက်ဆိုရင်လွတ်လပ်တယ်ဆန်းလာတယ်ခင်မလို့အာလုတ်ကြောအဲ့ဒီကောင်တကောင်မင်းတို့ဟာဟင်ဟင်ဟင်တောချက်တော့ငဲ့ဆိုချမ်းသာတယ်အင်ကျဲအင်ကျဲအင်ကြီးကတော့တခင်လက်ထဲနေရာကိုထားတောချက်တော့လွတ်လပ်တာရှိမရှိဘူးတန်ညာပြန်သွားခြင်းအသွားသားခြင်းအသားချမ်းသာမှာပဲ ဘာဖြစ်လို့တော့လောက်ကြရောမယ်ဟင်ဟုတ်ကလားဟဲ့ဒါအမျက်ပူပန်နေရတာဖြစ်တယ်ဒုက္ခဒုက္ခဟုတ်ကလားအကုန်ပေးနေတယ်တို့ဒီမှာဟုတ်ကလားအဲ့တော့ဒါဒီဒုက္ခဒီဒီဘဝကိုလိုချင်လို့ဖြစ်တာတယ်လေလိုချင်ခဲ့လို့ဖြစ်တာဟုတ်ကလားအဲ့တော့လိုချင်တာတို့လိုချင်တာတွေမှလည်းဒုက္ခလိုချင်တာနဲ့အတူတူပဲထင်တယ်လူဖြစ်ရင်လည်းဒုက္ခပေးပါလို့တောင်းတာထင်တယ် နတ်ဖြစ်တာကောဒုက္ခပါပဲဗျာအဲဗြမာတက်မဟိဒုက္ခပါပဲဗျာဟိုဘယ်ဘုံတော့ဘယ်သူမှမသွားကြမှာဘူးသို့တော့မလွှဲတာလို့တာအာယုံမားလို့တာသွားကြရတာထင်တယ်ဟင်ဟုတ်ကလားသူသွားမဲ့အလုပ်တွေကိုလုံမိလို့တာသွားရတာဟုတ်ကလားဘယ်သူမှသွားကြမှာဟုတ်ကလားအဲ့တော့တို့ထက်တီဘလောက်သွားနေနေတို့သွားနေမှာတော့ဒုက္ခတောင်းနေတာနဲ့အတူတူရဟုတ်ကလားဟင်ဟင်အဲ့တော့ဘာဖြစ်လို့တော့ဒါလေးတို့လိုက်ပြီးတော့ အစီခံဖြစ်တဲ့ထင်းကြောင်းနေရတာထင်တယ်ပယ်သွားသွားအကျိုးလေးရလဲအကျိုးလေးလိုပဲဟုတ်ကလားအခန်းလေးရလဲအခန်းလေးလိုပဲဟုတ်ကလားဟင်ဟင်အကျိုးလေးရလဲအကျိုးဆော့တယ်ဟင်ဟိုပူဇာတီပူဇာအကန်းလေးရတော့ဘယ်နဲ့တော့အကန်းမို့ဟိုမော့ပြိုဟင်အဲဒါတို့အစီခံနေဒါနဲ့ပဲတရက်ကုန်တယ်ဒါနဲ့ပဲတသက်ကုန်တယ် အဲ့တော့ဒုက္ခဒုက္ခမှန်ကိုသိရလားဟင်တန္တရာလဲတာတွေဒုက္ခကိုဒုက္ခမှမသိလို့လဲတာဟုတ်ကလားဟင်ဒုက္ခဒုက္ခမှမသိလို့ဟုတ်ကလားသို့မဟုတ်ဒုက္ခကိုဒုက္ခထင်နေလို့ဟုတ်ကလားဒုက္ခဒုက္ခမှမသိတာကနည်းနည်းတော်သေးဒုက္ခကိုဒုက္ခထင်ပြီးလိုက်ကြိုးစားတာကပိုးဆိုးနေရဟုတ်ကလားဟိဟင်ဒုက္ခကိုဒုက္ခမှန်သိအောင်ရှုစမ်းပါ ဟုတ်ကလားကျွရမှာပဲထင်တယ်ကျွလို့ဒုက္ခကိုဒုက္ခမှာကိုယ်ကိုယ်တွေ့ကိုယ်ကိုယ်တည်းကတွေ့သွားရင်သူဟောတာတယ်လည်းရှင်းပါလိမ့်ဟုတ်ကလားသူဟောတာတယ်ရှင်းပါတယ်ဟင်သူသူပြောတဲ့အပြောကပညာသာပြောနေတာပါပရမတ်လောက်လက်တွေ့ပြနေတာမှဟုတ်ဖ ೇನೆ ကိုယ်ကိုယ်တည်းကတွေ့တာကျတော့လက်တွေ့ပြတော့မှထင်တယ်ဟဲ့အဲ့ဒါပိုပြီးရှင်းပါတယ်အဲ့တော့အရေးကြီးတာတို့ဒုက္ခကိုဒုက္ခမှသိဖို့အရေးကြီးဆုံးအခုလောက်တာဒါပဲထင်တယ် အဲ့တော့ဟိုကဟိုဒုက္ခကောပြဘူးလားဟိပြပါဗျာခြေသလုံးကြီးနာထားဟင်ဟင်ဒီမှာကျလဲနာထားဟိုဒုက္ခပြအဲဒုက္ခပြတော့ဘယ်လိုလုပ်လိုက်တော့လာပြီးငါဒုက္ခမှန်သိအောင်ကြည့်လိုက်မလားဟင်ငါပြင်ပေးလိုက်တာပေါ့ဟင်ဟင်ဟိုမိတိလာကတကာတယောက်တို့ပြောတယ်ဟိုရန်ကုန်နေတော့ကသူ့ဖေကအရက်တော့ပြင်ဘယ်ခွေးမှလူမထင်ဘူးကွာဟင် ဘယ်ခွဲမှလူမထင်ဘူးကွာထွက်ချင်ရာထွက်ခဲ့ဘူးအဲ့တော့လူမိုက်ကဟဲ့ကောင်ဘာပြောတာလို့ဆိုကျွန်တော်ကခွေးလူမထင်ဘူးလို့ပြောတာဆိုရှောင်သွားအခုလဲဒုက္ခတွေ့ကြင်ပါတယ်ဆိုလို့ဒုက္ခကပြတော့ဟင်ဘယ်လိုလုပ်လိုက်တော့ဟုတ်ကလားဟဲ့ဟင်ဟင်ခွေးလူမထင်ဘူးကွာဘယ်လိုတော့ဟင်အဲ့တော့ဒုက္ခကိုဒုက္ခမှသိချင်လို့ရှုတာ ဟုတ်ကလားစူးစမ်းပါပြတာလေးဟုတ်ကလားဟဲ့ဟင်အဲဒုက္ခဒုက္ခမှန်သိရင်ဟင်ဒီဘဝကိုလိုချင်ပါဦးမလားตายาပါตายาပါဦးမလားဟုတ်ကလားပြီးတော့သူတို့ဘူဇာတိုင်းလိုက်လုပ်ပေးနေရတယ်ဟင်ဒီကိုဘူဇာလို့လိုက်လုပ်ပေးနေမှာမဟုတ်လားဒီကိုလိုလိုက်လို့တို့ဒီလောက်ထိလိုက်လုပ်ပေးတာစိတ်လိုလိုက်လို့လိုက်လုပ်ပေးနေရတာလိုက်လုပ်ပေးနေရတဲ့နေရာကံဖြစ်ပြီးငါမဖမ်းရင်တော်သေးပေါ့ဗျာ ကံဖြတ်ပြီးငါဖမ်းရင်ခံရအောင်မယ်ဟင်ကိုလိုလိုက်လို့လေစိတ်လိုလိုက်လို့ကံဖြတ်ပြီးငါဖမ်းတာတွေရှိလားဟဲ့ဒုစရိုက်မှုတွေလေတိကျက်ထုတ်သွားမယ်ဟင်ဟုတ်ကလားဟဲ့ဒါဒုက္ခကိုဒုက္ခမှမသိတဲ့အတွက်အဲ့လောက်ထိတို့လုပ်ပေးနေရတယ်ဟုတ်ကလားဗျဟင်ဟင်အဲ့တော့တို့အစီခံနေရကောဘယ်နဲ့တို့ဟိအစီခံကောင်းနေလားဟင် ဟင်အစီကံကောင်းနေလားမညာမှုထင်တယ်ခိုက်နာကုန်လုပ်ပြီလားဟင်အစီကံကောင်းဆိုခိုက်နာကုန်လုပ်ပြီလားဟင်ဟင်ဘာလို့တော့အစီကံကောင်းလည်းမိဘနှစ်ပါးကသူတို့ယုံကြည်ယုံကြည်နဲ့အထာရနေမှာဟင်ကောင်းလားမကောင်းလားဆရာအစီကံကောင်းလို့ သိချလက်ချကြီးကို အပိဒါထင်တယ်ဟင်ဟုတ်ကလားဟင်အစီကံနေတော်တော်တစ္ဆာရှိတယ်ဟင်ဘယ်လောက်ရှိတော့ဟင် ဟင်အဲ့တော့တို့ဟာလာဟဲ့ဟင်ဟိုယတသရူတာကြားဖို့မှာပေါ့ဗျာသာသနာမှာဒုတိယသာသနာပြောရမှာပေါ့ဟိုတို့ယတသရူတာဆိုဟိုတို့ဟာဘောပဲသူသာတတထေသမီးရဲ့သားပဲဟင်သူကလည်းဟိုတို့ဖျားခံစားတယ်လို့ခံစားရတာနာမသုံးဆောင်နဲ့ဟင်ဟိုတို့ဟိုတိုက်ပေါ်ကတိုက်အောက်ကိုဖျောက်ဘာလို့ရဘူးဟင်သူကလည်းဂရေရှိတယ်ရှိ တခါသူနဲ့ရထားတဲ့မိန်းကလေးကတကလေးရှိတယ်ရှိသူကထိုင်သားယုံမဲ့ဟုတ်ခလားအဲ့တော့သာသမီချစ်တော့မိဘကကြုံမြသာသမီကသခင်မြချစ်ရင်ချစ်တဲ့ပုဂ္ဂိုလ်ကကြုံခံလေလင်းနဲ့မရတဲ့ဒီတိုင်းမှာပဲလင်းကချစ်လို့ရတဲ့အိမ်တော်လင်းကကြုံမယ်ဟုတ်မရကချစ်လို့ရတဲ့အိမ်တော်မရဟာကြုံမယ်ဟုတ်ခလားအဲကြုံမယ်ဗျဟုတ်ခလားအဲမိဘနဲ့သာသမီလည်းချစ်တဲ့ဘက်ကကြုံရအဲ့တော့ဒီဟိုတို့ရတာကဘာလို့အောင်ဟုတ်ခလားမိဘနှစ်ပါးတော့ကုံကြုံလို့ရမှာပေါ့ဟုတ်ခလားဟင်ဟိုရတာ သုံးတော့ဖြုံးတော့ရှားပေးရမှာပေါ့အဲ့တော့မှာပဲအဲ့တော့တို့နာမသုံးဆောင်နဲ့ပြီးတော့လဲတို့အဖင်းဆိုအဖင်းကလေးပူဇာပူဇာတို့နေမှာပေါ့လေဟင်အတန်ဆိုအတန်နာဆိုနာရတာအတွေ့အကုန်လုံးနဲ့သူ့ဖြော်ပြပေးနေရတယ်ဟုတ်ကလားဗျာဟင်ပြီးတော့သူ့ဒီဟိုခြေတောင်များမှာဆိုဘာမှမလုပ်အောင်ဘယ်မှမသွားရတဲ့အတွက်အမွှေးများတောင်ပေါက်နေတယ်ဟင်အဲ့လောက်နူးညံ့တာ ဟင်အဲ့တော့သူဒီယသတရုသားကလည်းပဲအဲဒီကကြီးတယ်ဒီဟိုတို့ဘာတော့ခဲ့ဟင်အကုန်လုံးတွေကဖြောပြေးနေရဟောဒါကိုကောင်းတယ်ထင်ပြီးသူကြည့်နေတယ်သူ့ကိုယ်သူတထေးသားလို့ထင်မှာအစီကံလို့ထင်ရလားထင်ပါဘူးထင်ဘူးသူ့ကိုယ်နဲ့သူ့စိတ်အကျိုးလေးနဲ့ကံလေးတွေသူလည်းအစီကံလုပ်ပေးနေရတာထင်ဟဲ့ဟဲ့လုပ်ပေးနေရတာပဲဟုတ်ဗျာဒါတည်းရလည်းမဟုတ်နေ့တိုင်းဟုတ်ကလား ဟင်နေတိုင်းလာတိုင်းနေ့တိုင်းအဲ့လိုတတ်လို့ပြီအဲ့တော့ဒီလိုကြည်ရင်ကြည်ရင်တရက်တော့အစောကြီးအိတ်ပါဟုတ်ဟင်ဘာဖြစ်လို့တော့ကြည်ရပါကြာရင်လေအဖမ်းတော့မြည်စီကြက်ကြက်ဆန်းလေးညံညံရိုးလေးပဲဟင်ဒီစီကတော့ဒီစီပဲလေကိုယ့်ဘက်ကတဏှာရှိလို့ဆန်းနေတာကြီးကိုကတော့ဒါသာပါပဲဟင်ကိုယ့်ဘက်ကတဏှာကတ်ထားလို့ဆန်းနေတာတင်လေဟုတ်ကလားဟိသို့မဟုတ် ဟွာလာအကျိုးလေးပူစာလို့ဟင်အကျိုးလေးတောင်းတာပေးနေရတာအကျိုးလေးမလိုချင်ဘူးဆိုတဲ့နေ့ဟာဘယ်နှတော့ဟင်မကောင်းဖြစ်သွားတဲ့နေ့ပေါ့ဟင်အကျိုးလေးပူစာတော့ကောင်းတယ်ပဲအကျိုးလေးကမကြိုက်ဘူးဆိုမကောင်းဖြစ်သွားတာကိုဘက်ကပြည်စီတော့ပြည်စီပဲဟုတ်ကလားဗျအဲဒါနဲ့သူကသွားရိပ်တယ်ပေါ့အဲတော့သူတို့သခင်အိပ်ပြောတယ်ဆိုတော့ဟိုကလည်းအဲအကုန်လုံးဒုရိယာတွေပေါ့ဗျာဆင်းတာနာရတာအာယုန်နေနဲ့ဟိုဖြောပြင်းနေရတယ်အကုန်လုံးအဲအိပ်သွားကြတာအဲသူအိပ်တော့ဗော ဟိုကသခင်တော်အိတ်သွားမှာဟိုအိတ်သွားဟင်အဲ့တော့စောစောအိတ်ရင်တော့စောစောပဲနိုးမှာဟောဟင်အဲပွဲကြည့်ရင်လည်းအိတ်ပဲပေါ့အဲစောစောနိုးတော့ဟောဟင်ထကြည့်တော့တကောင်ကျော်ပေါ့အဲတကောင်ကျော်ဆိုတိတ်ဆိတ်ပြီးတင်ဟဲ့အပြင်လောကရှိဘာရှိသေးတော့ဟဲ့ကြည့်တော့သူ့ဒီဖြောပြေးနေတဲ့အဖေနဲ့အသားနဲ့အနံ့နဲ့အရသားနဲ့အတွေ့နဲ့သူ့ဝိုင်းပြီးတော့ဖြောပြေးနေရတယ်ကြည့်တော့လေ အဲ့ဒီချိန်ကြတော့ဟင်တက်မဲ့ပြီတဲ့ဟင်ဟင်ဟင်သူတို့နှစ်ခုပေါင်းလုံးကတော့မင်းသမီးလေးလှတာတယ်ဟင်မင်းသားလေးလှတာဟင်သူတို့ဟိုပခက်ကလေးနှလုံးနဲ့ဟိုတခြားစီခွဲအိတ်နေတော့ဘယ်နဲ့တော့ဟဲ့အလှတော့ဘူးဟုတ်ကလားအဲတို့ကားကြည်တယ်တွေလဲကားကြည်တယ်လားအစီခံလားဟာသူတို့လဲအစီခံနေပါပဲဟုတ်ကလားဟိုကဟိုပြသူလဲအစီခံပဲဟုတ်ကလားဟဲ့ ကြည့်သူလဲအဖေခံပဲဟင်အဖေခံနှစ်ဖက်ပဲထင်တာဟုတ်ကလားပစ္စည်းချင်းလဲပြီးတော့သုံးနေတာပဲရှိနဲ့နှစ်ခုလုံးကတော့အဖေခံကြီးတယ်ဟုတ်ကလားဟဲ့အဲအဲ့လိုကြည်တာကြည်တော့တခါတော့ဟိုကိုယူကားရလေအသက်လည်းမရှိတော့ဘူးကြည်တော့တုံလုံးပဲလဲထင်တယ်ဟဲ့ဟင်တချို့လဲလဲဘုံလေးပိုက်လို့တချို့ကလဲစီလေးကန်လို့တချို့ကလဲဟိုဘာတော့ရှားကြီးတွေထွက်လို့အာဟုတို့ဘာတော့ဟင်တရေတွေထွက်လို့ ဟုတ်ကလားကြည်တယ်ဖိတ်ငိမ့်နေတဲ့ကြားတယ်သူတို့ကြည့်တော့လဲအသက်မရှိဘူးဗျာဟင်အဲ့ဒီကမှသူကြောက်သွားကြည်ဟန်ဟင်ကြောက်သွားတယ်ဘာလို့ဆိုတင်းချိုင်းကုန်းတယောက်ထဲရောက်နေသလိုတဲ့ဟုတ်ကလားဟဲ့တင်းချိုင်းကုန်းတယောက်ထဲရောက်နေတော့သူကြောက်သွားကြောက်သွားပြီးအဲ့ဒီမှာကြည်တော့ဟာဒါဒီအသက်ဝင်တော့ကအဖင်းကရောသူ့ဖြက်စီးနေတာထင်တယ်အတန်နဲ့ကရောဟိတ် အနတ်နဲ့ကကောဟိအရသာကကောဟိအတွေ့တွေကကောဟိအတွေ့တွေကကောဟိအဲ့ဒါပန်းပြီးနှပ်ဆက်သိနေကြတာလို့တော့မြင်နေအဲ့ဒီမှာတင်တခါတဲ့အဲဆန္ဒနာကြီးကြော်ကြီးဆင်းသွားတာဖနာကြီးသိပြီးဥပတထံဝတ္တဘောဟင်ဟင်ဥပဒုဒံဝတ္တဘောပါဠိလိုပြောတာဟင်အိုချင်းတို့ငါ့ကိုဝိုင်းပြီးနှိပ်ဆက်နေကြတယ်ငါ့ကိုဝိုင်းပြီးဖြက်စီးနေကြတယ်ဆိုပြီးပြေးတာဗျအဲ့တော့ဘုရားရှင်ကလည်းဟို တို့ကိုညညာတို့ငါဦးပထမသာသနာပြီးပြီလေအဲအဲ့ဒီပထမဝါမှာမိဂရာဝါမှာပဲထင်တယ်ဟိအဲ့ဒီဝါဆိုတော့အဲ့ဒီရောက်သွားတာအဲ့ဒီမှာတင်ယတာဘဒုသားဟင်ဖះနဲ့တွေ့ရတာနဲ့သူတော်တာမှဖြစ်သွားတာဟုတ်ကလားအဲဒီကနေပြီးသူသူ့မိ၍သူလိုတစ်ထေသား၄ယောက်သူ့တငယ်ချင်း90ဟင်အဲ့တော့95ယောက်ထင်တယ်95ယောက်ဟိုကိုနေညာတို့နဲ့ပေါင်းရင်က6ခေပေါ့ဟုတ်ကလား အဲ့ဒါဒုတိယသာသနာဟုတ်ကလားသူကတော့ဟင်ကြောက်စိတ် ဝင်မှတတိလေတယ်ထင်တယ်ဟဲ့ကြောက်စိတ်ဝင်လို့သူတတိလေတာကြောက်စိတ်မဝင်ရင်ဒါငါဝိုင်းဖြောပြင်းနေကြတယ်လို့ပဲထင်မှာဟောကြောက်စိတ်ဝင်တော့ဘယ်နဲ့ဟဲ့တတိလေတယ်ငါဝိုင်းနှိမ့်ဆက်နေကြငါဝိုင်းချက်သီးနေကြတယ်ဟင်ဒါရင်အဲ့ဒီဟာတွေအကုန်လုံးကဒုက္ခပေးနေတဲ့ဝတ္ထုတွေထင်တယ်အဲ့ဒါဒုက္ခစုတွေထင်တယ် သူအဲ့လိုမြင်လာတယ်အဲကြောက်တော့ပြေးတာဗျာမိဂဒါဝန်ရောက်ရောဟင်ဘာယာတာအဖေခံကြီးတော့ကြောက်တော့တတိလေပြီးပြေးတာကိုအဲဒါကြီးနဲ့ကိုဝေးအောင်ဝေးအောင်ပြေးတာဗျာတို့အဖေခံနေတော့ဟွန်းဟွန်းဟွန်းဟို6ပေဟိုဘာတော့6ပေဒီဟိုနတ်တလူတော်မှန်းတိအောင်6ပေဒီဆိုတော့မလို့လိုက်ပါနဲ့အိမ်ကြမှာမမိမှာသို့လို့ဟင် ဒီကနေတော့ဒီကပြီးတော့ဒီကပြီးတော့အဲ့တော့ဘယ်နဲ့တော့ငါဝိုင်းနှိမ့်ဆက်နေကြတယ်ငါဝိုင်းဖြက်စီးနေကြတယ်ဒီလိုပြောမှာလားမပြောပါဘူးမွေကျေးဇူးရှင်မကြီးတွေသူတို့ချက်ကျွေးပြီလို့ဘယ်လိုဟင်ဟင်ပြီးတော့ဟိုရာသသရူသားတော့ထာကြီးတော်ဟိုမှာအသက်မကြီးမျိုးလို့မသားကြီးမျိုးလို့မသားကြီးဆိုကြောက်တာတို့တို့စီကနေရောအိမ်လုံးကညများထာကြီးလိုက်တော့ဘယ်လိုထင်တော့ ဘယ်လိုထင်တော့နင်းခမအိတ်နေတာတနာစရာလေးလားဘယ်လိုတော့ဟာဘယ်လိုဟဲ့လဲဟဲ့လက်ဘာတော့မှမကြတော့ပါလားဒီကနေ့လက်ဘသူများခောက်ထားကြတော့ဟင်ဘယ်လိုအင်းဘသူဘသူထင်တာတော့အာလောက်ကရောပဲခဗျာအဲအဲ့ဒီရှားနေကဟုတ်လားဟိုလက်ကြီးကတော့ပြောင်ပြောင်ပဲခါမှာဟင် ဟင်ဒါငါနှိမ့်ဆက်တဲ့ဟာမဟဲ့ဒါငါနှိမ့်ဆက်တဲ့ဟာလေးတွေဖြက်စီးတာလေးတွေဟဲ့ဆိုတို့လက်ကတော့ခါပြီးထွက်မှာဟင်ဟင်ချန်ကြီးကတော့အော်ဟုတ်ကလားဟုတ်ပါဗလားဟဲ့ဟင်ဟင်ဟုတ်ပါမလားရှာကြီးလက်ခပေးပါဆိုဟာလောက်ရောညင်းညာညင်းမလားအောင်မေးဟင် သူကအစီကံစုကိုကြည်ကြည်နက်နက်ကြည်ယူထားတာထင်တယ်ဟင်အဲ့တော့တို့ဒုက္ခဒုက္ခမှာမြင်အောင်ကြည့်ပါအဲ့တော့ဒုက္ခမြင်ဖို့ဆိုတာလဲကြောက်မှတတိတယ်မှာနော်တို့ကြောက်ကြလားဟဲ့ကြောက်ပါဗျာဟုတ်ကလားဗျာဟင်နင့်ဖျားသူနင့်မိုးချိုးပြေဟေးဘယ်လိုတော့ဟေးကြောက်ပြီးတယ်ဟဲ့ အာပြောတော့ကြောက်တာ၆တော့ကြောက်တာခဗျအောင်ကြောက်တာမဟုတ်ပဲတဲ့ဟင်ဟင်ကြောက်မှတို့တတိလဲမှာခုမကြောက်သေးလို့တတိမလဲသေးတာအဲ့တော့ကိုယ်ခန္ဓာကိုကိုယ်ဖြစ်ခင်ကိုကြောက်အောင်လည်းကြည်သမ်းပါဟုတ်ကလားဗျာဒုက္ခဒုက္ခမှာမြင်အောင်လည်းကြည်သမ်းပါဧကေနာယသုသာသာသာ